အကျင့်ပရိပါနီလံကမ္မထာတရားတို့ကိုဟောကြားညွှန်ပြဆုံးမခြင်းသွန်သင်ခြင်းစောင့်ရှောက်ခြင်းအစရှိသည်ဖြင့်ကျေးဇူးပြုကြသောဆရာတော်တို့၏ဂုဏ်ကျေးဇူးတို့ကိုအာယုံပြုကြကြီးညိုကြ၍ရိုသေများသောလက်အုံမိုး၍ရှိခိုးပူသောကုမြော်မှန်လျော့ ဘရောကြရသောပနာမကုသိုလ်ကံစေရနာတို့ရဲ့ဆွမ်းအမှုပေါ်ကြောင့်ဘေးရန်အန္တရာယ်ဟူသောညတော်မှာအခါခါသိမ့်ကင်းလို့ညဉ့်ညဝေးပွာကြ၍အသက်ရှည်ခြင်းအနာကင်းခြင်းကြာမာခြင်းချမ်းသာမြဲခြင်းအစရှိသောအလိုရှိရတောင်းတအားသောလောကီလောကုတ္တရာကောင်းကျိုးချမ်းသာမင်္ဂလာအပေါင်းတို့နှင့်ပြည့်စုံကြ၍အထူးအားဖြင့်မဉ္ဇဉ်ဘုညာနိဗ္ဗာန်ရောက်ကြောင်းကောင်းမြတ်သောသီလသမာဓိပညာဤဟူသော အကျင့်သိက္ခာအဆုံးမသာသနာတော်တို့ကိုပြည့်စုံစွာကျင့်ကြံအားထုတ်နိုင်ကြ၍သင်္ခါသိမ့်တို့ညင်ရာပြည့်သောနိဗ္ဗာန်ချမ်းသာများကိုမိမိတို့လိုရှိရသောမဲ့ညာဘုံညာတို့ဖြင့်လင်းများစွာဆက်ရောက်၍ရဲမောက်ပြုနိုင်ကြပါစေကုန်သတည်း Thank you. 1329ခုနှစ်ကနေပြီးတော့1328ခုနှစ်ကိုကူးပြောင်းလာခဲ့ဒါကတော့လောကသင်္ကေတအမှားသားပါပဲမိမိတို့သာနာမှာရှိတဲ့ယုံနာနဲ့အသေးဟောင်းကူးပြောင်းနေတာကတော့နေရောညရောအချိန်မစဲကူးပြောင်းနေပါတယ်။ဟင်းဉာဏ်စေခဏက မြင်သေးမှရှိပြီးမြင်ပြီးပြောက်သွားတာပဲကြားသေးခဏဟာကြားသေးမှရှိပြီးပြီးပြောက်သွားတာပဲအဲဒီလိုပဲဘာ၆ပါးခဏမစဲဖြစ်ပြနေတဲ့ယုံနာတရားတွေဟာအစင်မပြပြောင်းလဲအဲလောကမှာပညာဆိုတဲ့နိကာလပရိစေရအသေးဟောင်းပြောင်းလဲသလိုပဲ ကိုယ်ခန္ဓာထဲမှာရှိတဲ့ယုံနာတွေကလည်းအသေးဟောင်းပြောင်းလဲနေတာပဲလူကအိတ်နေပေမဲ့လို့လဲယုံနာခန္ဓာတွေကပြောင်းလဲနေတာပါပဲအဲဒီလိုပြောင်းလဲနေတဲ့ယုံနာခန္ဓာတွေကိုအမှန်တိုင်းသိအောင်လို့ပဲအခုဒီမှာတရားအထူးကြရတယ်အခုဒီနေ့သင်ညာကာလမှာနေတိုင်းနဲ့စာလို့ရှိရင်သတင်းပီလာအာထုကြကြင်ကြံကြတဲ့ပုဂ္ဂိုလ်တွေဟာ ပို့ပြီးတော့များတယ်လို့ဘုရင်ကအမြင်အားဖြင့်သိရအဲဒီလိုအသေးအသေးရောက်လာကြတဲ့သတင်းသီလဆောက်တည်တဲ့ပုဂ္ဂိုလ်တရားထုတဲ့ပုဂ္ဂိုလ်တွေနေရာထိုင်ခင်းမှာသာပြီးတော့ချမ်းသာနိုင်မြတ်ချမ်းသာပါစေလို့ရည်ရွယ်ပြီးတော့မကြာမီကအဖွဲလူကြီးတွေကအဲဘုန်းကြီးများပြုလုပ်ထားတဲ့ဥပဒေရနဲ့

ယောဂီအောင်ပုဂ္ဂိုလ်တွေများမှာယောဂီအသေးပုဂ္ဂိုလ်တွေခွင့်ရေးပေးသောအားဖြင့်နေရာများကြောင်းရွှေ့ပြီးပေးရမယ်ဖယ်ကြပေးရမယ်ဥတွေရှိပါတယ်ယောဂီအသေးပုဂ္ဂိုလ်တွေလာရင်ကြောင်းရွှေ့ပေးပါမယ်လို့ဆိုရင်မလို့တကယ်လာတဲ့အခါကျတော့ကြောင်းရွှေ့ပေးဖို့ရသိမလွယ်ကြပါဘူးအဲ့ဒါတွေကခဏခဏကျွေးရတယ်နေရာပေးတဲ့ပုဂ္ဂိုလ်တွေအများစိတ်ညစ်စရာကောင်းတာတွေခဏခဏတွေးပါတယ်

ဒါမှမဟုတ်လို့ရှိရင်တော့နေရာတွေဟာချောင်းနေမှာအားနေမှာသာလဲအဲနေရာရနိုင်တယ်ဆိုတဲ့ဥပဒေလေးပါပါတယ်နေရာတွေချောင်းနေတဲ့ခါတော့လည်းဘယ်သူလားနေနေကိစ္စမရှိပါဘူးဒါကတော့နေရာတွေချောင်းနေတဲ့ခါတော့သိရင်မရှိပါဘူးဒါပေမဲ့အရေးကြီးတဲ့အခြားအခြားပိုက်တွေတော့ရှိတယ်နေရာတွေချောင်းနေလို့နေရာရပဲမယ်လည်းပဲယောဂီအသေးပုဂ္ဂိုလ်တွေအနှောင့်အယှက်ဖြစ်စေတာတဲ့အပြုအမူတွေကတော့အဲ့ဒါကတော့မပြုပါဘူးမပြုမှအဲ့ဒါ ဒါကတော့သမင်္ဂတရားထုတ်တဲ့ပုဂ္ဂိုလ်တွေအကျိုးရှိအောင်လို့မိမိတို့ကကူညီပြီးတတ်နိုင်တဲ့များစောင့်ရှောက်ရမယ်တာဝန်ဝတရားရှိနေတာပဲအဲဒီလိုတာဝန်ဝတရားရှိနေတာလည်းကယောဂီအသစ်တွေနောက်ချက်ပြအောင်ဆိုတာကတော့မပြုမလုံးသင့်တဲ့အလုပ်ကိစ္စကြီးတစ်ခုပါပဲဒါအဲ့ဒါကရှိပါတယ်အဲဒါနေရာချောင်းနေတဲ့ခါမှာတော့အဲအခွင့်ကာလအားလျော်စွာအချိန်ကာလအားလျော်စွာနေနိုင်ခွင့်ရှိပါတယ် အဲဒီသာသနာ့ရေးသာမအကျိုးကျေးဇူးများအောင်ဆောင်ရွက်တယ်ဆိုတာကလည်းပဲပုဂ္ဂိုလ်တဦးတယောက်အတွက်ဆောင်ရွက်နေလို့ဥစ္စာကိုလည်းပဲဘုန်းကြီးကအတိမှမပြုဘူးဆိုတာအတိမှပြုလို့မရှိဘူးဒီလိုဆိုလို့ချင်းသူကလည်းဘာဘာလုပ်နေပါလဲသူကလည်းဘာလုပ်နေပါလဲဆိုဆက်တယ်တော်စီကအဲဒီကိစ္စတွေပေါ်လာတော့အဲဒီလိုချင်းတူကဘုန်းကြီးကိုကြောက်ပါတယ်သူက ုန်းကြီးတော်ကဆုံးပို့နေရပါတယ်ပြောတယ်ဆုံးပို့နေရပါတယ်ဒီဆုံးပို့တဲ့ပုဂ္ဂိုလ်ကဘုခံတဲ့ပုဂ္ဂိုလ်ကလည်းကျေးသနာ့ဒါနဲ့ကျေးဇူးများတဲ့ပုဂ္ဂိုလ်ပါပဲဒါပေမဲ့လို့ဒီပုဂ္ဂိုလ်တစ်ပါးအတွက်ဒီကထောက်ခံရပြီလေဒီပုဂ္ဂိုလ်လည်းပဲပုဂ္ဂိုလ်အတွက်သူကဘာလို့ရပါလဲဆိုရင်ကြာရင်ဒီကခက်မယ်လို့ဥစ္စာအဲဒါဒီဥစ္စာတော့ဒီမှာပြုလို့ဖြစ်ဘူးလို့တူတဲ့ပုဂ္ဂလိကကတော့ဒီမှာပြုလို့ဖြစ်ဘူးအဲဒီအများနဲ့ဆိုင်တဲ့ကိစ္စ ဒီလိုမှအသိမှပြုမှဖြစ်မယ်လို့ဒီဥစ္စာသိမှပြုလို့မဖြစ်ဘူးလို့ပြောရတယ်အဲဒီတော့တချို့ကတရားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တွေချက်ကျွေးနေရလို့ဆိုပြီးအကြောင်းပြပြီးတော့ဒီလိုနေတဲ့ပုဂ္ဂိုလ်တွေအဲ့ဒါလည်းဘုန်းကြီးကအသိမှမပြုဘူးဥစ္စာဘာလို့လဲဆိုယောဂီပုဂ္ဂိုလ်တွေချက်ကျွေးဖို့ဌာနကလည်းသူကအသီးသန့်ရှိနေတာပေါ့အဲ့ဒါအသိမှပြုလို့ရှိရင်လည်းဟိုကကျွေးဒီကကျွေးနေဌာနတွေသိညာပါမယ် ဒုနဲ့ဒုနဲ့အလူရက်တွေလည်းဖြစ်နိုင်တယ်တော့ကြလို့ရှိရင်သာဝနာဤတာမှာယောဂီဆိုပြီးတော့တချို့ကယောဂီသဘောမဟုတ်ဘဲနဲ့စီးပွားရေးလိုလိုဘာလိုလိုဖြစ်နေတာတွေဒါလိုလိုဆိုတာဘုရားနည်းနည်းအာနာလိုနည်းနည်းလျှော့ပြောတာအဲဒီဥစ္စာတွေကရှိတယ်အဲဒီဥစ္စာတွေအနေရမကြဘူးဆိုအဲဒီတော့အဲဒီလိုမတရှင်းတာကလေးတွေမဖြစ်ရအောင်လို့ဘုညာအဲဒီယောဂီအဟောင်းတွေအတွက်နှစ်ပြည်လာနိုင်နေတဲ့ယောဂီအဟောင်းတွေအတွက် အဲဒါကိုနေရာလေးကိုပြန်နေကြဖို့ဆိုပြီးတနေရာမိတ္တရခံရပြုတော့အများအားဖြင့်လည်းကိုယ့်အကူများပါပြီဒါပေမဲ့လို့နည်းနည်းပါးပါးကတ္တပြီးပြန်နေတာလေးတွေရှိသေးတယ်လို့ပြောတယ်အဲဒါတော့အဲ့ဒီပုဂ္ဂိုလ်ကိုခွန်ကြီးအခုပဲပြောရရသူများပြောမကမဲနဲ့ကိုယ့်အကူဒါလေးတွေ့ရင်ကောင်းတယ်ပြောခံရပြီဆိုလို့ရှိရင်ကိုယ်လည်းမကောင်းဘူးပြောတယ်ဘူးလည်းမကောင်းဆိုကြပြိမိသားမသာဖြစ်နေနေရာမပြောဘူးသူကကိုယ့်ကိုယ်ကိုစဉ်းစားကြည့်တော့ဒီဥပဒေနဲ့ကအညီသလားမညီဘူးလား မငြီးလို့ရှိရင်ပြင်လို့သာအဲဒါသို့သောကရကြောင်ခွာပြီးတော့နေတာဟာကောင်းပါလေနောက်တစ်ခုကရှိပါသာသနာ့ရိပ်သာကျေးဇူးများတယ်ဆိုတာဘုရားနှမျိုးနှမျိုးစဉ်းစားတယ်သာသနာ့ရိပ်သာအများအတွက်ကိုပြင်းနှုတ်ဖြင့်ဆောင်ရွက်နေတဲ့ကိစ္စအဲ့ဒါကိုလည်းပဲဝေယဝိသဆောင်ရွက်နေတယ်အဲ့ဒါကိုလည်းဘုရားနှမျိုးယူနောက်တစ်မျိုးကတော့

အဲဒီလိုအာမထုတ်ခွင့်နဲ့သွားလိုက်လာလိုက်ဒီလိုဟာကတော့သိပြီးတော့သိဟိုတင်စီးရင်ဝင်လို့စဉ်းသွင်းလို့မဖြစ်ဘူးလို့အဲဒီလိုအားတဲ့အချိန်လေးရသလောက်အချိန်လေးမှာကျူးစသာအားထုတ်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေလည်းဘုန်းကြီးများကသာသနာ့ရည်သားအတွက်ကျူးများတယ်လို့ပဲနှလုံးသွင်းထားပါဟိုအများပုဂ္ဂိုလ်တွေထဲမှာဒါကြီးလေးမြင့်နေတဲ့ပုဂ္ဂိုလ်တွေတချို့ပုဂ္ဂိုလ်တွေလည်းပဲ အဲဒီလိုပဲကောင်းကောင်းမွန်မွန်နေလို့ညီညွတ်ပဲဖြစ်တဲ့ကုန်နေတဲ့ပြည့်စုံတဲ့ပုံကိုယ်တွေလည်းတော်တော်ရှိပါတယ်ဒါပေမဲ့လည်းသိများတဲ့ပုံကိုယ်တွေကြတော့လေအဲ့ဒါတွေတော့လေဘုန်းကြီးကနေဦးလို့ပြောလို့မဖြစ်ဘူးပြောလို့ရှိရင်ဘေးကနေပြီးတော့ပြောစရာဖြစ်တယ်ဘသူတော့လက်ခံထားတယ်သူလက်ခံမတာဘူးစတယ်ပြောစရာဖြစ်နေလို့ဆိုတော့အဲ့ဒီလိုမထောက်ခံနိုင်တဲ့ပုဂ္ဂိုလ်တွေလည်းတော်တော်ရှိပါတယ်တချို့သွားကုန်ကြဘုန်းကြီးများအဲ့ဒီလိုပုဂ္ဂိုလ်တွေတော့လည်းပဲအားလည်းနာပါတယ်သူနာသူကောင်းပါလေနေနေကြတာလေ ဒါပေမဲ့လို့သူတို့ကသွားကုန်ပါပြီအဲဒီတော့အခုအဲဒီဥပဒေရနဲ့ဒီမေတ္တာရခံရတာတခြားကြောင့်မဟုတ်ဘူးယောဂီအသစ်တွေချမ်းသာရေးအတွက်ယောဂီအသစ်တွေမှာတရားထုတ်လို့ရှိရင်ဖြင့်အဲဒီပုဂ္ဂိုလ်တွေအကျိုးများဖို့ရအဲဒါပြောရခြင်းမေတ္တာရခံခြင်းဖြစ်တယ်ဆိုတော့ဘုန်းကြီးအခုထပ်ပြီးတော့ ထောက်ခံရနေအပြင်ပြောပါတယ်လုံးမလို့ရှိရင်ရတော်လည်းဘာမှမပြောဘဲနဲ့ဒီလူကြီးတွေကလာပြီးတော့ပြောတယ်ဒီလိုအောက်မေ့နေဆိုတော့ဘုညာကပြောနေပါတယ်ထားပြီးတော့နောက်တစ်ခုကဒီယောဂီအသစ်ယောဂီအသစ်စောင့်ရှောက်ရေးအနေနဲ့လိုက်ပါလာတဲ့ယောဂီဟောင်းကြီးဆိုတာလည်းရှိပါတယ်အဲဒီယောဂီတွေကတော့ဒါကတော့သူကယောဂီအသစ်စောင့်ရှောက်နေရတာသူတို့လည်းပဲအသီးမှပြုထားပါသူတို့ကလည်းပဲ

အဲဒီလိုပုံကိုယ်တွေလည်းဘုန်းကြီးများတွေကအပြီးမှပြုပါတယ်ဒီမှာနေနိုင်ခွင့်ရှိပါတယ်ဒါကိုလုံးလုံးမနေရဘူးမဟုတ်ပါဘူးဒါပေမဲ့လို့တခုကတော့အဲ့ဒီယောဂီအဟောင်းတွေမှလည်းအကုန်လုံးပေါ်တယ်ဒီမှာဝေယဝိသဆောင်းနေတဲ့ယောဂီအဟောင်းတွေရောဒီခဏတစ်ပြုတ်လာပြီးတရားထုတ်လို့အခွင့်ရနေတဲ့ယောဂီအဟောင်းတွေရောအဲ့ဒီပုဂ္ဂိုလ်တွေဟာ ယောဂီအသစ်တွေတော့အနောက်ချက်မဖြစ်အောင်လို့သတိပြုနေကြပါအဆူသာလေးတော့ဘုန်းကြီးကဒါတော့သတိပေးနေတယ်လို့ဒီလိုကယောဂီဟောင်းဆိုတော့ဥပုသ္ဆောင်ရောလောက်သဘောထားပြီးကိုကလုံးလုံးလတ်လတ်နေတော့ကိုတရားထုတ်ပါသာပုဂ္ဂိုလ်တွေအနောက်ချက်ဖြစ်ပါတယ်ကိုသိတော်တော်ဒီမှာကြားလဲကြားရပါတယ်သူယောဂီဟောင်းတွေကခဏလေးပြုတ်လာတာဆိုပေမဲ့လို့သူတို့ကပုဂ္ဂိုလ်ဆသာတွေတော့အဲဘေးကပုဂ္ဂိုလ်တွေအနောက်ချက်ဖြစ်တယ်လို့ပြောတာကြားရတယ်အဲဒီလိုလည်းမရှိရဘူး

ကိုယ်လည်းပဲတရားတွေတူးတက်ပြီးတော့သွားနိုင်တယ်အကျိုးရှိပြီးတော့သွားနိုင်တယ်အဲဒီလိုအကျိုးမရအောင်ကိုယ်လည်းအကျိုးမရအောင်သင်္ချင်းပုဂ္ဂိုလ်တွေလည်းအကျိုးမရအောင်အဲကိုယ်အကြောင်းပြုပြီးတော့သူများတွေအနှောင့်အယှက်မဖြစ်ရအောင်အဲဒီလိုနေထိုင်သွားကြဖို့ရဘုန်းကြီးကထမ်းမှန်ပြီးတော့သတိပေးပါတယ်အဲဒီသတိပေးတဲ့အတိုင်းယောဂီအဟောင်းတွေရောအသစ်တွေရောမိမိလည်းပဲအကျိုးကြည့်အောင်သူတစ်ပါးတွေလည်းအကျိုးမဖြစ်ရအောင် na-adịghị nlowebiro jiwiri baona diau ado ati mbanaanya inaje mmiri naochie zọ e yapnye i naba ozinyem